ရှင်ယောဟန်ခရစ်အခန်းကြီး21အငယ်1မှ6တဖန်ယေရှုသည်တိဘေရိအိုင်နာမှာတပည့်တော်တို့အားကိုကိုပြတော်မူ၏ပြတော်မူသည့်အကြောင်းအရာဟုမူကားရှိမုန်ပေတုနှင့်ဒီဒုမှုဟု အမည်ရှိသောသောမဂါလိလဲပြည်ကာနမြို့သားနာသနေလဇေဘေဒဲဤသားနှစ်ယောက်အခြားသော တပည့်တော်နှစ်ယောက်တို့သည်အတူရှိကြ၏ရှိမုန်ပေတုက အကျွန်ုပ်သည်ငါဘမ်းသွားမည်ဟုဆိုလျှင်၊ထိုသူတို့က အကျွန်ုပ်တို့လည်းလိုက်မည်ဟု ပြောဆိုသည်နှင့်ထွက်သွားကြ၏။ချက်ခြင်းလှေထဲသို့ဝင်၍ထိုညဉ့်တွင်တကောင်ကိုမျှမရကြ။နံနက်ရောက်သောအခါယေရှုသည်ကမ်းနားမှာရပ်တော်မူ၏။သို့ရာတွင်ယေရှုဖြစ်တော်မူသည်ကိုတပည့်တော်တို့သည်မသိကြ။ယေရှုကလည်း၊ချစ်သားတို့၊စားစရာတစုံတခု ရှိသလောဟု မေးတော်မူလျှင်၊မရှိပါဟု ပြန်ပြောကြ၏ တဖန်ယေရှုက၊လှေလက်ျာဘက်၌ပိုက်ကွန်ကိုပစ်ချလော့။ထိုသို့ပြုလျှင်ရလိမ့်မည်ဟု မိန့်တော်မူသည်အတိုင်း၊ထိုသူတို့သည်ပစ်ချ၍များစွာသောငါးတို့ကိုအုပ်မိသောကြောင့်ပိုက်ကွန်ကိုဆွဲ၍မရနိုင်။ထိုအခါယေရှုချစ်တော်မူသောတပည့်တော်က၊ငါတို့သခင်ပေတည်းဟုပေတရုအားပြောဆို၏။ သခင်ဖြစ်ကြောင်းကိုရှိမုန်ပေတရုသည်ကြားလျှင်၊အဝတ်ကိုမခြုံဘဲရှိလျက်၊အပေါ်အင်္ကျီကိုသာဝတ်စည်း၍အိုင်ထဲသို့ဆင်းလေ၏။အခြားသောတပည့်တော်တို့သည်ကမ်းနှင့်မနီးမဝေးအလံငါးဆယ်လောက်ကွာသည်ဖြစ်၍၊ငါးများနှင့်ပိုက်ကွန်ကိုဆွဲငင်လျက်လှေစီး၍လာကြ၏။ကုန်းပေါ်သို့ရောက်သောအခါ၊မီးခဲပုံကို၎င်း၊ကင်ထားသောငါးကို၎င်း၊မုန့်ကို၎င်း တွေ့မြင်ကြ၏။ယေရှုကလည်း ယခုရသောငါးအချို့ကိုယူခဲ့ကြဟုမိန့်တော်မူ၏။ရှိမုန်ပေတရုသည်လှေပေါ်သို့တက်၍ငါးကြီးတရာငါးဆယ်သုံးကောင်နှင့်ပြည့်လျက်ရှိသောပိုက်ကွန်ကိုကုန်းပေါ်သို့ဆွဲတင်လေ၏။ထိုမျှလောက်များသော်လည်းပိုက်ကွန်သည်မစုတ်မပြတ်ရှိ၏။ယေရှုကလည်း၊လာ၍နံနက်စာကိုစားကြလော့ဟုမိန့်တော်မူ၏။သခင်ဖြစ်တော်မူကြောင်းကိုတပည့်တော်တို့သည်သိကြသောကြောင့် ကိုယ်တော်သည်အဘယ်သူနည်းဟူ၍တစုံတယောက်မျှမမေးမလျှောက်ဝံ့ကြ။ယေရှုသည်လာ၍မုန့်နှင့်ငါးကိုယူပြီးလျှင် သူတို့အားပေးတော်မူ၏။ထိုပြတော်မူခြင်းကား၊ယေရှုသည်သေခြင်းမှထမြောက်တော်မူသည်နောက်၊တပည့်တော်တို့အားကိုယ်ကိုသုံးကြိမ်မြောက်သောပြတော်မူခြင်းဖြစ်သတည်း။နံနက်စာကိုစားကြသည်နောက်၊ယေရှုက၊ယောန၏သားရှိမုန်၊ ဤသူတို့သည်ငါ့ကိုချစ်သည်ထက်သင်သည်သာ၍ချစ်သလောဟုရှိမုန်ပေတရုအားမေးတော်မူလျှင်၊ဟုတ်ပါ၏သခင်၊ကိုယ်တော်ကိုအကျွန်ုပ်ချစ်သည်ကို ကိုယ်တော်သိတော်မူ၏ဟုလျှောက်သော်၊ငါ၏သိုးသငယ်တို့ကိုကျွေးမွေးလော့ဟုမိန့်တော်မူ၏။တဖန်ယေရှုက၊ယောန၏သားရှိမုန်၊သင်သည်ငါ့ကိုချစ်သလောဟုဒုတိယအကြိမ်မေးတော်မူလျှင်၊ဟုတ်ပါ၏သခင်၊ကိုယ်တော်ကိုအကျွန်ုပ်ချစ်သည်ကိုကိုယ်တော်သိတော်မူ၏ဟုလျှောက်သော်၊ငါ၏သိုးတို့ကိုထိန်းလော့ဟု မိန့်တော်မူ၏။ယေရှုကလည်း၊ယောန၏သားရှိမုန်၊သင်သည်ငါ့ကိုချစ်သလောဟုတတိယအကြိမ်မေးတော်မူလျှင်၊သင်သည်ငါ့ကိုချစ်သလောဟုသုံးကြိမ်မြောက်အောင်မေးတော်မူသောကြောင့်၊ပေတရုသည်စိတ်နာသဖြင့်၊သခင်၊ကိုယ်တော်သည်ခပ်သိမ်းသောအရာတို့ကိုသိတော်မူ၏။ကိုယ်တော်ကိုအကျွန်ုပ်ချစ်သည်ကို ကိုယ်တော်သိတော်မူ၏ဟုလျှောက်သော်၊ယေရှုက၊ငါ၏သိုးတို့ကိုကျွေးမွေးလော့။ငါအမှန်အကန်ဆိုသည်ကား၊သင်သည်ပျိုသောအသက်ရှိစဉ် ကိုကိုကိုပတ်စည်း၍အလိုရှိရာအရပ်ရပ်သို့သွားလာတတ်၏။သင်သည်အိုသောအခါလက်နှစ်ဘက်ကိုဆန့်ပြီးလျှင်၊သူတပါးသည်သင့်ကိုပတ်စည်း၍သင်အလိုမရှိရာအရပ်သို့ယူသွားလိမ့်မည်ဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူသော်၊အဘယ်သို့သောသေခြင်းအားဖြင့်ပေတရုသည်ဘုရားသခင်၏ဘုန်းတော်ကိုထင်ရှားစေမည့်အရိပ်ကိုပေးတော်မူ၏။ထိုသို့မိန့်တော်မူပြီးမှ၊ငါ့နောက်သို့လိုက်လော့ဟုပေတရုအား မိန့်တော်မူပြန်၏အငယ်20မှ25ယေရှုချစ်တော်မူ၍အထက်ကညစာစားသောအခါ၌ရင်တော်ကိုမှီ၍လျောင်းလျက်သခင်ကိုရော့ကိုအနှံသောသူကားအဘယ်သူနည်းဟုမေးသောတပည့်တော်သည်လည်းနောက်တော်သို့လိုက်တီကိုပေတျုသည်လှဲ့၍မြင်လျင်သခင်ဤသူ၌အဘယ်သို့ဖြစ်ပါလိမ့်မည်နည်းဟု မေးလျှောက်တော် ယေရှုကငါကြွလာသည်ကာလတိုင်အောင် ထိုသူကိုနေစေခြင်းငှာငါအလိုရှိလျင်တင်သည်အဘယ်သို့ဆိုင်သနည်းတင်မူကားငါနောက်သို့လိုက်လော့ဟုမိန်တော်မူ၏ထိုစကားတော်ကိုထောက်လျင်ညီကိုတို့ကထိုတပြည့်တော်သည်မတေရဟုအနှံ့ပြားပြောဆိုကြ၏သို့တော်လည်းထိုသူသည် မတေရဟုယေရှုမိန်တော်မူသည်မဟုတ်ငါကြွလာသည့်ကာလတိုင်အောင် ထိုသူကိုနေစေခြင်းငှါငါအလိုရှိလျှင်၊သင်သည်အဘယ်သို့ဆိုင်သနည်းဟု မိန့်တော်မူသတည်း။ထိုတပည့်တော်ကား၊ဤအကြောင်းအရာတို့ကိုသက်သေခံ၍ရေးထားသောသူဖြစ်၏။သူ၏သက်သေခံချက်မှန်သည်ကိုငါတို့သိကြ၏။ယေရှုပြုတော်မူသောအခြားအမှုအရာအများရှိသေး၏။ထိုအမှုအရာရှိသမျှတို့ကို အသီးအခြားရေးထားလျှင် မြေကြီးမဆံ့နိုင်အောင် ကျမ်းစာများပြားလိမ့်မည်ဟုထင်မှတ်ခြင်းရှိ၏။ရှင်ယောဟန်ခရစ်ဝင်ပြီး၏။